ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း၌19ရက်နှစ်လ2021ခုနှစ်တွင်ဟောကြားတော်မူသောဩဝါဒပေအမတ်စဉ်တရားတော်ဒီလိုမျိုးပါခင်ဗျာ။ဒီအားဘယ်နဲ့ပြလိုက်။ပြည့်ပါပြီ။ဘာရှိရှိလဲဒုစတရေရောက်တာလေးရှိတယ်။ဒုစတရေရောက်တာလေးရှိတယ်။ နဲ့ဒီလာတဲ့ဩဝါဒခံနေဩဝါဒခံပြီးတဲ့ဩဝါဒတိုင်းယူပါရအောင်နော်ဒီချက်ပြရဝါရစာဆိုတော့ဒီမှာပါဩဝါဒဆိုတာအဆုံးဒီမှာလာပြောတာနော်ဟုတ်ကဲ့နော်သာမမဟုတ်ဘူးတဝမမဟုတ်ဘူးဆုံးဒီမှာလာဘူးဩဝါဒဩဝါဒတို့လည်းကြားဘူးဒါပဲ တို့ကိုယ်ကိုရှိတဲ့ဌာနနဲ့ပိလာနဲ့ဒါကတော့တမန်တော်ပဲသူကလူတိုင်းကတော့ဖြစ်မှာဘူးနော်ဒါမှပိလာပိသူဟိုအဲနာပေါ်မှာပဲရှိပါတယ်ဂျမာတိသူပို့မယ်နော်ဟုတ်နော်ဒီတကယ်လို့ဒီကနေတမထထူတော့လေတရားထုတ်တဲ့သူတော်တွေတရားထုတ်တာကနေပြီးဝိပဿနာမတက်နိုင်ဘူးတမထလောက်ဆယ်တော့ရှင်းနေတယ်သူကလေမပဲ ပြမာလောက်တော့ဖြစ်နိုင်တာပေါ့ဟုတ်တော့အဲတော့လူကြီးရနာကြီးရလေလူရှင်ရရှင်ကိုရင်ဟောက်ပြန်ချဖို့မှာမသိကြဘူးတို့လောက်နေဟုတ်တော့ပြမာဖြစ်တော့ဟောသိကြလို့လားသိကြပါဘူးအဲပြမာရှင်ကိုရင်ကြားကြမှာကြားကြတယ်လားကြားပါ ကဲမကြခြင်းတို့ပြအောင်လို့ခုဆုံးပြီပါလေဒါဆရာကြီးရေပထမရိယာဖြစ်တာနဲ့တို့အပေဘုံကတော့လွတ်သွားပြီတူတောင်းနေတဲ့အပေလီပါခါသုံးပါဆိုတောင်းထားတာကအပေကြောင့်လို့ခုအပေလီပါကတို့ရပါလို့တောင်းထားတောင်းထားတဲ့ဆိုင်တို့ကလို့ပါဘူးအဲတို့ အဲသီသီတွေကအပေလေးပါးကတို့ချင်ပါတယ်လို့ပြောတော့တို့ကကိုလို့အောင်ဖြစ်တဲ့ဆုံးဖြတ်မှာမတုံ့ပြန်တော့ဆုံးဖြတ်မှာကဟဲ့အပေလေးပါးကလို့ချင်ရဟောဒီဟောဒီတိုင်အားထောက်လို့ဒါပြောတာချင်းဟုတ်လားဟဲ့ဒီလိုတောင်းလို့လည်းမရဘူးဒီလိုဒီလိုအားထောက်လို့ပြောပါလားဟုတ်လားဟဲ့တို့အဲ့ဒီတော့ကအဲဗီဒီဒီဗီဂျင်လို့ပြောမိတော့ ဟင်ဟင်ဒီရာကြီးရောက်လာလို့ကြည်တော့အာဓမ္မယုံမောသီသီဘုံကြီးကဟင်ဒီဒီဒီရောက်ပါလားကျန်ဟာလေးကိုပါတယ်ဗျာတို့ဒီဒီတွေချိန်ပေးလို့မရဘူးဗျာဟင်ဟင်ဒီကြီးရတယ်လို့ပေါ့လေဟင်ကျန်ဟာလေးကိုပါဗျာဒီအဲ့တော့ပြီးခဲ့တဲ့နှစ်ကခုချိန်ခု အဲလာကြီးပါပဲပြီးလိုက်တဲ့တို့လက်ဆောင်ကခွန်ကောင်းကြီးလေးမျိုးဆိုတော့ခွန်ကောင်းကြီးလေးမျိုးရထားတဲ့ရထားတဲ့ခွန်ကောင်းကိုရစီခြင်းလို့ပြီးလိုက်တဲ့ခွန်ကောင်းကြီးလေးမျိုးဟုတ်တော့ဟင်ဘယ်ရောက်ဝင်နေချိန်နဲ့ပဲပင်တူဒါလည်းခွန်ကောင်းကြီးဒီရောဘယ်ရောက်ဝင်မှာမဟုတ်ဟုတ်တော့ပြီးတော့ဘုရားပွင့်တဲ့နေရာလူလာဖြစ်တာဒါလည်းခွန်ကောင်းဟုတ်နော် ဟင်အဲဘုရားပွဲနဲ့နေရာမဟုတ်တဲ့နေရာလူသွားဖြစ်တော့ဘုရားအဆုံးမမရဘူးဟုတ်ဟုတ်ပြီးတော့ဘုရားပွဲတဲ့နေရာလူလာဖြစ်ပြီးတဲ့နောက်ကိုတမန်အယူရှိတာလေတတ်တဲ့ဖွင့်ကောင်းဟင်ဝိခါယူရှိရင်တို့တောင်းရလို့ကိုမှာဟုတ်နော်တမန်ယူရှိလို့ရဒီတဲ့အခွင့်ကောင်းတာကတို့မှာအကြည်ဓာတ်၆ပါးရှိကောင်းပြီလေဟင် ခန္ဓာပါဠိပဲနိအကြည်ဓာအကောင်းမှအာယုရဲ့တိုက်ခိုက်ကိုအာယုတိုက်ခိုက်တိုင်းဖြစ်ပျက်ကုန်နေနိုင်တယ်ဟုတ်လားဒီမောင်ကြီးတော့ပြားတော့ကိုသင်ရှားစားနေရမှာမောင်ဝဲကြီးကြည့်တော့ဘယ်လိုနေတော့ဟင်ဟုတ်ကဲ့ဗျာဒီဒီဒီဘုဘပြတာရှိရမှာမဟုတ်တော့ သောအတိတသောလာသည်ခန္ဓာဖြစ်တဲ့ကိုအာယုတိုက်တဲ့ငြင်းအောင်ငြင်းဖို့လာသည်အတိတကောင်းဟုတ်နော်ဟုတ်နော်ကဲတို့ခွင့်ကြီးအခုတို့ဒီဒီတွေဒီခွင့်ကောင်းလေးမျိုးရှိတယ်ထင်တယ်ရှိပါဗျာတုံးရလားဟင်တုံးရရလားဒီဒီဒီတွေတုံးပါဗျာဟင်တုံးပါဗျာ तो मां बाबा जी बना ဟင်ဟင်ဒါနဲ့ရလို့တော့မျက်စိမနောင်ကိုချစ်တော့မပြဟင်ဘာတိုင်းလုံးမတိုင်းလုံးမသိခိုင်လုံးမခိုင်လုံးမသိချစ်ကုန်မယ်အကြည်ဒါကောင်းတော့ဖြစ်ပြနေတာပေါ့နော်အကြည်ဒါအားနဲ့တော့ချစ်ပြဘယ်တော့လာတိုက်နေလဲမသိနိုင်ဘူးပေါ့တော့အကြည်ဒါခေါင်းကိုစူးစမ်းချက်သုံးပါဟုတ်နော်ကျူးစားတော့အဲဒီနေ့ကျတော့ဗာပြောရမှာတော့ရေသုံးပေါ်နဲ့ပြောမှတင်မှာ ဒါတော့ရှင်ဘုရားများတော့တည်ပြီးသားတွေပါဟေ့ဟုတ်နော်တို့အာယုန်ဒီလာတိုက်တို့ရေစီနာမတရားကိုစိတ်ဒါကမှ၆ချမ်းနေပြီဟုတ်နော်ဘုရားသင်္သနာရာဟာတွေ့အတွေ့ဟေ့အဲ့ဒါတော့ဘုရားအာယုန်ကလာတိုက်တဲ့ဟာဒီပါဟုတ်ဗျာအဲ့ဒီလာတိုက်လို့ဖမ်းတဲ့နေရာမှာ တို့တတိပဌာန်ကြတော့အာတာပိသံသာနောတတိမာကောဇိတတော့တတိပဌာန်လို့တောက်တို့တတိပဌာန်ဆိုတော့တတိနဲ့ပြီးရလားဆိုတော့ဟုတ်ဘူးလေဗျာအာတာပိဆိုကြောင်းရဆိုင်အားရှိရမလားဟုတ်နော်ပြီးတော့သာသဘာနောကိုမှတ်တဲ့နေရာရဲ့အကြောင်းကိုလည်းသိရမယ် ဟုတ်နော်ဟင်တတိနောက်မှာသူတို့ကဒီနှစ်ခုပါရတယ်သူတို့သုံးခုတတိနဲ့ပေါင်းရင်သုံးခုပေါ့လေဟင်သူတို့ကတံပယုတ်တရားလို့သာလို့သုံးပါလေရှင်ဘောရှင်ပဲဟုတ်နော်ဒါလို့ဆရာများကတတိအားကောင်းလို့တတိအားကောင်းကြောင့်ဆရာနမိတ်ပြလို့ဝိပဿနာတက်သိခြင်းနဲ့ယောဂီ တို့ဝေဘူးဆရာတော်ဘုရားကြီးတို့ကြာတော့သူတို့ကဝရိယတိကနဲ့သွားတာဟုတ်ပုံမှားပါတယ်ဝရိယကိုပုံကျုပ်တင်တိုက်တာပေါ့ဗျာဟုတ်နော်အဲ့တော့ဒီကယောဂီဝရိယလေးဒါတိုးလိုက်တိုးလိုက်ဒီလိုခိုင်းဝရိယတိုးတော့လေတတိနဲ့ဒီပါမှာပဲနော်ဒီဝရိယတစ်ခုတည်းသွားလို့မရပဲလေနော်ဟုတ်နော်တို့မာဒီကြတော့ယောဂီတတိတိုက်ချလိုက်တော့ တိတိစိုက်တော့လေဝရိယမပါဘဲနဲ့စိုက်လို့ရမလားဗျာမရပါဘူးဗျာဟောရပါလေဗျာနော်ဒါကတတိပူပူကျုံနဲ့တင်တိုက်တဲ့ဟာလေဟုတ်နော်ပြီးတော့ပညာကိုထွတ်တတ်တဲ့မိကြတော့ယောဂီဒီနေရာအတိလေးသာကထားလိုက်တော့တတိလေးကတော့ဟောတတိနဲ့ဝရိယမပါဘဲနဲ့ကလို့ရမလားမရပါဘူးဗျာတို့ ဥပိ္ပေပေါ့လေတို့သင်္ကဝပေးတဲ့ဥပိ္ပေတို့ပါပြောတော့မြေကြည့်လို့ရှိရင်ရေတွင်မှာပေါ့ကွာဘယ်ပဲကြီးရှိမှာပေါ့ဟုတ်နော်တို့တော့အဲ့ဒီရေကဝဲလှဲ့နေသလားတို့နော်အဲကြံကြံကြီးဆင်းနေသလားကြော့ပြော့ဆင်းနေသလားကွာကာနခုကတ်ကြီးမှပြီးတာကွာ ဒါအတိတ်ကပြောတာချင်းနော်ဟုတ်တော့ဟင်အတိတ်ကပေးအတိတ်ကပေးပညာပုံကိုဆိုလို့လေဟင်အတိတ်ကပေးအတိတ်ကပေးအဲ့ဒါပညာကိုထုတ်တင်တဲ့ပုဂ္ဂိုလ်များကမ္မထာကဥပဒနာတက်ခံနေနော်သူတို့ဖြစ်ပြနေတာကလည်းဖြစ်ပြကြမှာငုတ်လိုက်နေတဲ့အထင်းနဲ့အပိနဲ့အလုံးလုံးပေါ်အဲ့ဒါမြင်သိချင်တာမြင်သိချင်တာဒါပဲသိဟုတ်တော့သမထကဖြစ်ပြတော့မြင်မှာပေါ့ ဟိုအာယုတစ်ခုတည်းဒီအောင်လိုက်တာဟိုဟုတ်ကလားလားအဲဝိပဿနာကအဲဒီအာယုတစ်ခုတည်းဒီလို့ဖြစ်နေဖြစ်ရှိနေတဲ့ကြားထဲမှာအထီးနဲ့အသိနဲ့လုံလုံကိုဒါကိုမြင်သိချင်တာလေဟုတ်နော်အဲ့ဒါကိုတိကျစီတယ်မမြင်နိုင်ဘူးလားလားအဲ့ဒါကိုပြောတာနော်ဟုတ်နော်တချို့ဆရာများကြတော့ပြောသေးတယ် သူ့အိမ်ကြောင့်ကောင်းမကောင်းပြီးကြည့်တယ်အပိနဲ့ကပ်ပေါင်းဟိဟိဒီလိုသူအပိမပါဘဲနဲ့တစိမ့်ဆိုရင်အရှိကံကပြန်လာမှာမဟုတ်ဘူးလားဟိအပိနဲ့ဆိုရင်တော့မရှိရှိမဝင်နိုင်ဘူးလားဒီလိုနိုင်တယ်ကိုပြီးနိုင်တယ်သူတို့ဒီကုန်းတော်ဒီရတို့ရန်ကုန်ကအိမ်ရောက်အိမ်ရှိရတာကောင်းပြင်ဆင်ထားတာပြန်တော့ပြေးကြဖြစ်တယ်လို့ပြန်ဟိဟုတ်ဗျာ အင်္ဂလာရေးအင်ကြီးတော့ပြန်လာတယ်မဖြစ်ချင်ကြဘူးဗျတို့တော်ဝင်ပြောတာပါလေဘုမောင်ကြီးကလည်းတို့ဟုတ်ဗျဟေးအဲတော့တို့ရှိသေးတယ်ဟိုတို့ထောင်ကုန်းကနေပြီးတော့ရန်ကုန်ရောက်နေတာဟင်ဦးတင်ကြီးတို့တော့ပြင်ထွေးလို့ပြောတယ်ဟင်အင်္ဂလာကတော့ဖိတ်ချင်ကြရတယ်ဗျဟုတ်ဗျတို့တော်ကသင်္ကန်းပေးပြီဗျအင်္ဂလာရှင်တော့ဖိတ်ကြရတယ်တော့ဖိတ်ကြဖြစ်တယ်လို့လုပ်တယ် ဟုတ်ဗျာအေဝေဒင်နောက်ဖေးတီကြီးရတယ်ဟင်ဘယ်တော့ပဲကောင်းနေမကောင်းတာကြည့်ပြီးတော့ဈေးကြအောင်ဟိုပြောရတယ်ဟုတ်ဗျာအဲဟင်အေဝေဒါကူကပြောတာဟုတ်ဗျာဟင်အဲ့တော့သူ့အိမ်ကြောင့်ကောင်းမကောင်းသိတယ်အသိနဲ့ကပေါင်းအတိနဲ့ကပေါင်းတော့အင်းအတွင်းရောပြင်ရောဥမာချီကအကုန်ပြီးတာဟုတ်နော် ပေရာတိကဟာကိုပြောတာဝိပဿနာဟိုဖြစ်ပြမြင်နေတဲ့ယောဂီဖြစ်ပြပေါ်မှာအမြဲသိဝင်သားနေတဲ့ယောဂီအထီးနဲ့အတိနဲ့အလုံးလုံးပုံကျွမ်းမှန်တော့ကိုယ်ကိုယ်ကြတော့လုံနေကိုဟုတ်ဗျာသူပြောရတာမဟုတ်ဘူးသူကအချီသမားပါဟုတ်နော်ဒီဟိုခြံမစားပြီးအရသာခါခဏတော့ပေါ့ပွဲကြည့်ပြီးအရသာခါခဏပါဟုတ်နော်ဒီဒီ ဓမ္မသားပြီးရတာခါရတော့ကဒီသမီးတို့သားလို့ပဲလုံးလို့ရတာတင်တယ်ဟိအဲတရားမမရအောင်မပါအောင်မကျေအောင်မဝါအောင်မနေအောင်မအဲ့လိုမျိုးပါတာဒါကကြည့်ယူဟုတ်နော်ဒါကြည့်ယူသူ့သာသာသုံးတော့တရားရှာတယ်လို့သုံးတယ်ပါမရှားပါဘူးဟုတ်နော်တမိတကတရားရှာတယ်လို့သုံးတာပါမရှားပါဘူးဟုတ်နော် ဟင်တို့ရှိနေတဲ့တို့ပညာဒီအဝိဓာဒီသာလူသုံးပါပေါ်ဒီအကုသူဒီအဲ့ဒါဒီအတွေးမောင်ဝင်အောင်ရှားဖွေတပ်ဖြတ်နေလို့ကိုဟာကိုရှားဖွေတပ်ဖြတ်တာကိုဒီတရားရှားတယ်လို့ပြောတာဟုတ်နော်အတွေးဝင်ဝင်မရအောင်ကိလေသာတွေးနောက်ကလိုက်ပါတယ်နော်ဟင်နာမပညာဒီ အဲရှိရှိသမျှပညာဒီအတွေးလောက်ကလိုက်ပါနော်အတွေးဝင်ဝင်နေရအောင်သူအတွေးရှိတတ်တဲ့နေရာပုံတတ်တဲ့နေရာအဲ့ဒါဒီကိုလို့လာတော့ရှာပွေပြီးချက်ပြီးပြတဲ့အတွက်တရားရှာတယ်လို့ပြောတာတရားလိုက်ရှာတာမဟုတ်ဘူးဒီတရားရှာပွေချက်ပြီးပြလိုက်လို့ကိုယ်ပေါ်ရင်ဒီကတရားကလူလူပေါ်မှာမဟုတ်ဘူးလားဟုတ်တယ်နော်ဟုတ်တယ်နော်သဘောပေါက်အောင်ပြောတာပါဒီတူစီဒီဘုန်းကြီးဓမ္မယုံမတော်မထင်လို့ပြောတာပါ ဟုတ်ကဲ့ဟင်ဟုတ်ပါမလားဗျဟင်မနေ့ကဘာလို့ငန်းတိုင်းတော့ဘူးတော့တော့ငါ့မှာများတာလေဟင်ဟင်ဟင်ငါ့မှာများတယ်ဟင်ဟင်ဟိုဘာလို့လဲဆက်ကကြီးအဲဆန်မိုင်ရိုက်ပြီးတော့မှာပဲဒီအရေးပြားဆုံးကနေကိုရိုက်ပြီးတော့မှာပဲဒီမှာတဲ့ကဘာလဲရိုက်ပြီးတော့မှာပဲ ဒီဒီခါရကြီးတော့ဘာမှမလုပ်ဘူး။ဘောဒီဒီခါရကြီးတော့ဟင်သူနေပြည်သူတို့တွေဆောင်နေရောက်ပြီများနိုင်တုံးနိုင်တငယ်ရဲ့နေရပထမနေ့ရောအောင်နာများပါဒုတိယနေ့အသေးလေးတက်ရတာပဲဒီဒီဒီတော့ဟိုမလေးကလည်း24နာရီရတာဟုတ်ဟုတ်နော်ကျေကျေအောင်လည်းအေရီယာပုတ်ကိုရတာဟုတ် အဲဒီဒုတိယနေ့နေထွက်တဲ့အချိန်လိုက်တာဆုံးတော့နေထွက်တဲ့အချိန်လိုက်တာပြီလားဆုံးတော့အဲဒီမှာမငိုက်စားပြီးငိုက်မှာပဲပုံပါစားပြီးငိုက်ပါပဲပြေးကြတော့ဗျာဟင်အဲကြည့်ရတာအတင်းကိုဖိသိပြီးဟုတ်ဗျာအဲဒီမှာမငိုက်ရင်တော့ဣရိယာပုထိုင်ရသို့မျက်လုံးလေးနှိပ်ကြသို့ လို့မိုက်တာအိမ်ခိုင်းတာမိုက်ပြီးအိမ်တော့တာတော့ဘာမှတော့ကပဲအဲ့ဒီဘုံကျကျော်ရင်ဒုတိယမိကျော်ရင်တတိယသက်သာတယ်ကတုတ်ကပြည့်တဲ့သက်သာသွားတော့တာပဲဒုတိယမိကပေလို့တိုက်တယ်ဒီပြပြကတို့ရမှာလေဟင်အခုလည်းတညာလုံးတညာလုံးပြောလာလဲမနေ့ကတော့အနှစ်နာရီကစပြီးပွင့်ညပွင့်ညဖြစ်တာလား၃နာရီကပွင့်ညပွင့်ညဖြစ်တာလားဟင် ဟင်ဟင်တနိုင်လောက်သာဖြစ်နေရဘူးရဘူးပါဗျာဟင်ဟင်မဝတ်တော့ပြောနေတယ်ကြောတော့ဒီဆက်ဒီနေ့တော့မဝတ်ပြောနေတယ်ကြောတော့ဒီအရာကတော့ဆောင်းတာနဲ့အိမ်မမရဘူးဟင်ခုမှသိချလို့ချာဟင်ဟင်ဟင် ဥပမာသိကြသေးကြတာဟင်ဟင်အဲ့တော့ဒုရကရှုမှတ်မဲ့ယောဂီပါတာပိတံပကံတော့တတိမာသုံးချက်နော်သုံးချက်သုံးချက်သုံးချက်ဟင်ကာယကိုခေါ်တဲ့နာသီဝကိုပဲကာယထားကြပါစို့ကာယကိုမှတ်ရင်လေဒီသုံးချက်ပါရမှာနော်အာတာပိစောင်းရဆိုင်ထားစောင်းရဆိုင်ထား ဟင်ကြောင်းရဆိုင်ထားအဲ့ဒါကိုတို့စားလို့စီတတိတဝရိယကိုခေါ်တယ်စိတ်ဝရိယနော်ခန္ဓာကိုယ်ကြီးတင်းလို့တောင်းလို့ကြောရမို့ဟုတ်နော်စိတ်ဝရိယစိတ်ဝရိယတို့ကဘုဒ္ဓတာဝန်ယူလို့တတိကိုတာဝန်ယူရတယ်သူကတတိကလေးတည်းသူတည်းပြီပါဟင်တတိကလည်းဒုတတိကတရားတွေရှောက်ပြီးကျက်စားထားတာနည်းတယ်နော် ပေးတဲ့ကျဖာထားတာများကြီးပေးကျဖာတာများလို့တတိယဟုတ်ကလားဗျာဟုတ်ပါတယ်ဟုတ်ပါတယ်အဲ့တော့တတိမှာတတိကဓမ္မယုံကွာမိတာလားမဟုတ်တော့မကွာတတ်ဘူးဟင်ဓမ္မအာယုံကိုသွားတာလို့ကသွားတာဘူးပြတုံသေးတုံသေးလာမပြီးတော့သူကဆုတ်တုတ်ဆုတ်တုတ်တယ်အဲ့ဒါနောက်ကရှုွက်တဲ့ဒီတတိလေးရှုွက်လာတိုင်း ဟိုခေါင်းမှရင်လည်းခေါင်းတိုင်းပေါ့ပိန်တိုင်းပေါ့အမှန်တကယ်တွဲပါတော့နောက်ကကြောင်းရစိုက်ပေးနေတာလေအဲ့ဒါကိုအာတာပိဝရိယခေါ်တာနော်ကာယကဝရိယမဟုတ်ဘူးနော်ပိဋိကဝရိယလို့သုံးပါတယ်ဟုတ်နော်သဘောပေါက်ပါလေအာတာပိဝရိယကြောင်းရစိုက်ပါလေရှုခွင့်နဲ့မသိလို့မတော်အောင်အဲ့ဒါကိုစာလို့အာတာပိဝရိယလေ ဘာဖြစ်လို့တတိယဒီဓမ္မယုံတော့မှမတော်ဘူးဟင်ဟုတ်နော်ဓမ္မယုံတော့မှမတော်ဘူးပဲမတော်ဘူးတော့သူကဖတ်တာဖတ်တာဟင်သူချီလာမတော်ဘူးဒါကြောင့်မို့တောင်းရတာပြရတယ်ဟုတ်နော်ဟုတ်နော်ပြီးတော့တတိမောကရှိတဲ့အတီးတို့စာတို့တော့ပညာတိတို့သုံးကြပါလို့ကွယ် အဝိဇ္ဇာရဲ့ထိုင်ပြီးပဲဆိုတော့ဝိဇ္ဇာတိလို့သုံးပါသူကွဲဒါလေးကတော့သူကတသက်လုံးကိုပါဒီဟာတွေဒါသိထားတာတရားသိဘူးလို့လားဟင်တရားသိဘူးသိဘူးလားဟင်ဒီတတိယဘူဝမောတာမှဒါတော့မောတာတွေလိုက်မှတော့အတိကလည်းမောတာတွေလိုက်သိထားဒါတော့သူကလည်းဓမ္မယုံနဲ့ရောက်ဘူးတလားအတိက ပောက်ကလာသူလည်းတမောင်းနဲ့ရောက်ဘူးဗျာဟေးဟေးဒီလိုနေပါချလဲဒီမှာပါဒီဒီဒီဟေးဟေးဟေးတော်မဝင်နေတော့ဒီလူတွေပါပဲတော်ဝင်မှဒီချင်းဖြစ်ကုန်ဟုတ်တော့ဟေးအဲ့တော့အတိကအားလေးရတယ်ဒီမာဒီမာကိုပြနေရတယ်ရှုပ်ွက်မှာအတိကအားလေးနေရှိရတယ်နော် ကျူဝဲမှာသိက္ခာအားလေးနေစီရပါတယ်နေစီရတယ်အဲတို့ကသုံးခုပြောလိုက်ပြီနော်ဒီအသိက္ခာအားလေးရတယ်တတိနောက်ကရှိတဲ့အသိကိုအထိနဲ့အသိနဲ့အလုံးလုံးကိုဖြစ်ပုံပြက်ပုံသုံးဖို့ထိပုံပြပုံတတိနောက်ကညာလေးပြပြခြင်းလို့အရာပြီးနေရနေရာချပေးနေတော့ဗျာဒီနေရာသိဒီနေရာသိနဲ့ပေါ်ပြောနေတယ်လို့အသိက္ခာအားလေးကကပ်ပြီးထားပါတော့ ဟုတ်နော်အဲ့တော့သုံးခုတင်နော်အာတာပီဆိုတဲ့၆ညဆိုင်တဲ့ဝေဒနာသူကလည်းတတိတွန်းပူတာနော်ဟိတန်ပါလို့ဆိုတဲ့ကောင်းကောင်းကိုကိုပြပြတိကိုတတိကာအားလေးဟုတ်နော်သူကတတိနောက်ကအတိကိုညာပေါ်ဖို့ညာနော်ဟုတ်နော်တတိမောနော်အဲ့ဒီအတိလေးထိုးပြီးထိုးပြီးတိအောင်လို့စိုက်ပြရပါနော်ဟိ ထိုးပြီးထိုးပြီးပြီးမှနော်အပေါ်ရံပြီးမဟုတ်ဘူးအဲ့လိုပြောတာတယ်နော်ဒီအတွေးကြကြပြီးခြင်းအတွေးကိုနှိုက်ပြီးခြင်းလားလှိုက်ပြီးခြင်းလားပေတာကိုအာတာပြီးတံပပါနောတတိမာဟုတ်ကဲ့တို့ဤကပါဖြစ်နေဝိနည်းရလောကိအတိတ်ကဒေါမနတာဟုတ်နော်ဟုတ်နော်ဝိဇ္ဇာနဲ့ဒေါမနတာစာလုံးသုံးမှာပေါ့ ရွာရဲပြောရင်တော့ကြိုက်တာနဲ့မကြိုက်တာကြိုက်တာနဲ့မကြိုက်တာဘယ်ကလာလဲအတွေးကလာတာနော်ဟင်ဘယ်သူကတွေးခိုင်းတာတော့အစွဲကတွေးခိုင်းတာနော်စွဲမှတွေးလို့ရတာလေမစွဲပဲတွေးလို့ရတယ်စွဲတဲ့ဟာတွေးတာပါမစွဲတာမတွေးမိပါဘူးဟုတ်နော်ဟုတ်ကဲ့နော်အဲ့ဒါအတွေးကနေ အဲတော့အဘိဓါဒေါမနတာမရှုမိလေဖြစ်တတ်တဲ့ခြင်းလုံးမပါဘူးဝိနည်းရတတိမပါဘူးတစ်ချက်မှတစ်ချက်တော့အကျိုးရသွားတာပဲဟင်အဲဘယ်လိုသာကြည့်မှတ်လိုက်လို့ရှိရင်ငါတော့တော့မှာပြတ်ဖြစ်ပေါ်မှာပဲနေပါတိဟုတ်လားကိုယ်ခါပနာဖြစ်သွားမှာအဲတော့သမုတ်စီတာဖြစ်သွားမှာပေါ့ဟုတ်လားအဲတစ်ချက်မှရေးတစ်ချက်ပြသွားတဲ့တတိမဖြစ်နော် တစ်ချက်မှလာရင်သူလာပြီးထိုးပြီးတဲ့အာယုံကိုမခံပါတဲ့အတွက်ဝိခာမနာဟောဝိခာမနာလည်းဖြစ်သွားတာလေအာယုံကတော့ထိုးပြီးနေမှာသူကအဲ့ဒါကိုအဲ့ဒါအတွေးနဲ့ဝင်ဝင်မပေးသေးလို့ပြန်ရိုက်တာလေဟုတ်နော်အဲ့ဒါကိုဝိခာမနာလို့တုံပါတဲ့ဟင်အသာတစ်ခုစားလိုက်တဲ့ဟုတ်တယ်စားတဲ့နေရာမှာအဲကြက်ဆိုတဲ့အတွေးပါမှဟုတ်နော်အဲကောင်းလို့ဆိုတဲ့တဏှာတော့အလိုက်မှမဟုတ်ဘူးလား ဟုတ်တော့အဲ့ဒါကြက်ကြီးမပေါ်အောင်မှတ်ကောင်းလေဆိုတဲ့ဘုံတို့မရအောင်မှတ်ချိုတာမသားနဲ့ပြောတာမဟုတ်ပါဘူးကြက်အသွေးမပေါ်အောင်ကြိုးတာချိုတာကတော့ဒါတဲ့မတွေးလို့ချိုမှာပဲတွေးလို့ချိုမှာပဲဟုတ်ပါဒီအဲ့ဒါကိုတတိယဝိကမနာနဲ့ဖွေးဟုတ်ဗျာမအားကောင်းတော့တို့ကသမုတ်စီတာဖြစ်ရမှာဒီအဲ့ဒီတိုင်းနဲ့တို့ကမတရား ကြိုက်နဲ့မတရားဆိုတော့ဖြစ်တဲ့ငါကောင်းပြီးရောဆိုတဲ့စိတ်နဲ့လုပ်တဲ့ဟာတွေကိုအပယ်နဲ့ပါရမှာနော်အပယ်ကိုရောက်မှာတင်နဲ့ပထမမဲ့နဲ့ဒါပြီးတရားတစ်ပြည့်ကြိုက်လို့သူ့ငါပတ်ငါသူပတ်နေတဲ့သူတရားတစ်ပြည့်ကြိုက်ဖြစ်တဲ့ချိန်မုံတစ်ပါးတင်နဲ့ဟဲ့ဟဲ့ငါဒီလူပြည်သွားမဲ့ဟာတွေကိုဒုတိယတတိယနဲ့တင်နဲ့ဟဲ့ဟုတ်နော်ကိုယ်ဘဝကိုတာယာတာကြတော့ နောက်ဆုံးနဲ့ထင်လားအဲ့လိုတာမှာနော်ဟုတ်ကလားလားအဲ့လိုတာဖို့ရတဲ့ဘာလို့ဒီဒီတွေကဩဃာတာနဲ့ဆိုလို့ဆူတောင်းရင်ဘယ်လိုတောင်းလို့အေးမတရားဟိုတရားပါတဲ့တော်လိုက်တော့ဒီဒီဗံတရားတို့များကျိုးပါတဲ့ကျိုးသားရပါလို့ပါလာတဲ့ဟဲ့ဒီဘုရားတို့ကဓမ္မနဲ့ပါပါဘုရား တို့ဒီဒီကလည်းရှိတယ်အဲဒီဒီကတော့ကျွန်တော်တို့ပေါ်ပါလိမ့်ရရပါလို့ဒီပြောတာတော့တာတိုးကားပါလို့ကျွန်တော်ဟောတောင်းရောင်းနေတာအဲ့တော့ဘာသာတော်ငါကပြီးတော့တောင်းတယ်လို့မပြီးဘူးကြာ ဒီဒုဒုရာဝကုဒုကောင်းကြောက်နေလာတော့တာလေဒီနောက်ဆုံးကျတော့ဘဝမချသူကအာဖို့တယ်လို့တာပြီးဖြစ်စေတယ်လို့တယ်လို့တယ်လို့လာရတယ်လို့ဘဝမချလေပြောသူလာတော့ပြတောင်းပြတောင်းနေလားဘဝမချရလားဘဝမချဟုတ်ကလားဟုတ်ကလားပြော အဲတလောက်ကြီးလောက်အောင်ပါလေခုနကသုံးချက်နဲ့လေဒီအဲဒီသုံးချက်နဲ့ဘဝမချလို့ရမှာနော်ဘဝမချလို့ရမှာဘဝမချလို့ခဏနဲ့ကြက်ပါလေတို့ကြက်တော့ကြက်တော့လို့မကြက်ပါဟုတ်နော်ဘဝမချတော့ကြည့်ပါကြက်ပါကြက်တော့ကြက်တော့လို့ယူကြက်ခုဟုတ်နော်ဘဝမချပါလေ အဲ့ဒီတိုင်းမှတ်ရင်ကြာရမှားရတယ်လေဟိုအပေါင်းအစုပဲညင်းတော့ရတော့နာမကောင်းငါချူငါလည်းရှိဘူးဝေဒနာမှတော့လေတခံစားမှုပဲသူတို့ကြိုက်တာမကြိုက်တာမပါဘူးကြိုက်တာမကြိုက်တာသူရတွင်းပြီးတာဟင်မှကြည့်လိုက်တဲ့အခါလာကြအဲ့ဒီအတွေးဝင်ခွင့်မရဘူး ဝေဒနာခံစားမှုပဲလေသူမှကြိုက်တယ်မကြိုက်ဘူးဆိုတော့အယောင်ဆိုးမခံရဘူးခံစားမှုတက်တက်နဲ့ပြီးသွားမယ်ဟုတ်နော်ဟုတ်နော်ခံစားမှုတက်တက်နဲ့ပြီးသွားကောင်းတာလည်းရှိဘူးဆိုတာလည်းရှိကောင်းတာဆိုတာတကယ်တော့ဝင်တော့မဖြစ်တာဟုတ်တယ်နော်သိဒေသိတာလူပါတိလူပါတိခုနကသုံးတဲ့လည်းမြေအောင်မရဲ့ဟေးကြံသိတာကြံသိပဲ ကြိုက်တာမကြိုက်တာဖြစ်ဘူးကြိုက်တာမကြိုက်တာကတွေးရအဲ့ဒီကြံတဲ့နေရာကိုကပ်ပြရတာလေဒါကပါလေးဒါကညာလေးဘယ်လိုကောင်းဒါနဲ့တွေးရဝင်ပြီးတော့ပြပြီးမှကြိုက်နဲ့အတင်းနဲ့ပေါင်းတော့ကြိုက်စိတ်ဖြစ်သွားတာပေါ့ဟင်ကြိုက်နဲ့မတိနဲ့ပေါင်းတော့မကြိုက်စိတ်ဖြစ်သွားမှာပေါ့ဟုတ်ကဲ့သိတာတော့စိတ်ပါပဲသိနေချင်တာဒါပဲရှိတယ်ဟောကြိုက်တာက လက်ရင်းကနေသူ့ဘာသူလာတာငါရှိတာတော့အတိကအတိပဲဒါလေးပြီးပြီကျင်နာဟုတ်တော့ဒီသုံးခုကလွယ်လို့ကျန်တာတွေတဲ့ဘယ်ဟာမှမတော်ပဲဟဲ့သူ့တဘောနဲ့သူ့တဘာဝနဲ့ဘူးရှိပြီလားဟဲ့တရားဤတဘောပြီးချူတဲ့တတိပဲဆရာတော်တင်ကြည့်ရင်တော့မေးဟဲ့ချူတဲ့ပါတိဒီတို့ဒီဒီတွေသာမချူမှာလားသူများပါရင်တော့ ရှုပါပါဘုရားသူတတိငါမဟုတ်ချူတဲ့ထဲမှနေလက်ဟုတ်နော်မူမတွေးဘူးခွေးကြွေးတယ်ချူဟာတူနာရတာတယ်ဒီကောဒါဘုရားအရှင်ဘုရားဒီပြီးဒီခေါ်ဘုရားဟုတ်ကဲ့ဟုတ်ကဲ့ဒီဒီနောင်လာကြောက်အောင်ပေးစီတာမဟုတ်ဘူးလား သူတို့ကိုချိုးတဲ့ချင်းနေတာဗျာဟင်ဟင်သူတို့ကိုချိုးတဲ့ချင်းနေတာဗျာဟင်ဟင်ဟုတ်နော်အဲ့တော့လူလူချင်းနဲ့ချိုးယူတော့တာကိုယ်ကိုချိုးတဲ့ချင်းလားချင်းရင်ရောကိုယ်ကိုချင်းနဲ့ထင်လားဟုတ်ဘုံဘောပါလားဈေးရဲကမှပြောမှာဟင်ဈေးရဲဝင်ကြည့်ခြင်းလားဟင် ဒီငါလို့ရှူတယ်ငါလို့ချင်းနေသိနေတာသူ့သဘောသူတတ်မြင်သွားတာဟုတ်နော် pero chule ni don lo ku chen ni don lo ku ဟေ့အဲ့ဒီနေရာတို့ရောက်မှာဟုတ်နော်အဲ့ဒီနေရာတို့ရောက်မှာအဲ့တော့ကာယဥပ္ပမမတို့တတိပဒာနိဒတ်မှာပေါ့လေဝေဒနာဥပ္ပမမစိတ်ဥပ္ပမမသူတို့ကလွတ်တဲ့သဘောတရားကိုပဲမှတ်မှတ်ဟာတာပြီးတံပလာနောတတိမတ် ဒီသုံးချက်ပုံတော့ပါပုံပြီးမှရမှာနော်ဟုတ်နော်ကျောင်းသားတိုင်းအားကောင်းနေတယ်အတိကအားမရှိဘူးနော်တဲရတော့ပါဟင်ရောက်တယ်ရောက်ပါကိုယ်သိကျင်တာပြေးလိုက်ပါနော်မသိနိုင်ဘူးတတိကအားလေးတော့ရှိထားတယ်ကျောင်းသားတိုင်းအားနဲ့တတိကျောင်းသားတိုင်းအားမရှိလို့တတိရှိမတိုးရင်ဟင်ပြေးနိုင်ဘူးနော် သုံးချက်သုံးပါအဲ့ဒီသုံးချက်သုံးပြီးပြည်ချင်းနာပြီလေတော့ကိုယ်စကားဟုတ်နော်ဟင်ဟင်သုံးချက်သုံးပါမှာစုံနိုင်ပါမလားဟုတ်ပါမလားဟင်တို့ဘာလို့သာတော်ကပါမိတာရိတ်တာကဘုံတော်မှာထိုင်နေအိတ်တာဟင် သာတုံတဲ့ဖောက်ပြီးတော့ဘယ်လိုလုပ်တော့မလို့အဲဆန္ဒမာကြီးကြီးကြီးရမှာပဲဒီမိဘရဲ့ရောက်မှထိုင်နေအိတ်တလာစေတဲ့ပုဂ္ဂလာကြောင့်ဒီအဲတော့သူအဲသကားလေးတစ်ခွန်းထားဟိုတွန့်ပေးလိုက်အောင်ပဲဝိပဿနာလုံနာတော့စိတ်ပါမှာလာပါမှာစိတ်လည်းပါပါစီနော်ဉာဏ်လည်းပါပါစီနော်ဟင် စိတ်ပဲပါမညာလည်းပါမစိတ်တော့ပါတယ်ညာမပါဘူးမထီအောင်ညာပါတယ်စိတ်မပါရင်မထီအောင်စိတ်ပဲပါပါညာလည်းပါပါဟုတ်နော်ဆော်ရဲတဲ့နေရာလုံးမိကြမလို့ကပါဘူးဖြစ်နေဟုတ်နော်သူညာလို့လို့ထားလို့တာဖြစ်နေကိုကိုယ်ရဲ့တိတ်ပါလက်ပါနဲ့လုပ်ကြည့်ပါဟင်ဆရာမတောင်းဆိုတောင်းလို့ကောင်းတည်ဟင်ပေါ်ရတဲ့ တိတ်တော့ပေါ်ပါနေရမယ်တက်ကြွနေရမယ်ငါဖတ်နေရမယ်ဒါတော့ကောင်းဟုတ်တော့ဟင်ပေါ်ပါတဲ့သိကြရမယ်သိသိလေးပြင်မယ်ဟင်ဟင်ရှိရှိရတော့ဒီသီးသီးတွေပေါ်မှာတော့ခါကြီးတုံလိုက်ပေါ်အဲခင်ကြီးနေမှာဟင်ဟင်ညောလဲပါမှာညောပါမှမနေနိုင်ညောမပါမနေနိုင်ဘူးညောအရေးကြီးဆုံးဟုတ်လား ဉာဏ်ပါဖို့လိုအပ်ပါသည်ခုနအဓိကအာဒီခုနပတိမောက်ကအတိကိုသူကသူအားပေးတာလေတိတကယ်အညာပါပါသည်ဟုတ်ဒီလိုသာသာရှိပါနော်သူသူဆိုင်ဆိုင်တွေရှိပြီတကယ်အညာလည်းပါပါဟုတ်နော်တကယ်ညာပါရင်ခဏနဲ့ချက်ပါဟဲ့သူသဘောသိလိုက်တာချင်းပဲ တို့ကိုအပြင်နဲ့ပြောရင်တော့မျက်စိရှင်နဲ့ပြောအရာတစ်ခုကိုကြည့်တဲ့ညာဘသူတော့မျက်စိရှင်ပါလေမျက်စိရှင်တဲ့တို့ကတောင်းပြီးသွားတယ်ဟင်မျက်စိမရှင်တဲ့သူကမျက်စိမရှင်သူကတို့လည်းဘူးလေဟင်အဲ့မျက်စိရှင်တဲ့ကိုကတော့မတောင်းပြီးတာအဲ့မျက်စိရှင်တာကိုပဲအတင်းကပါတယ်လို့တုံးတာဟုတ်တော့ကျုပ်ကတည်းကတင်းမှာပါတယ် ထိတာလေးနဲ့ထိတာလေးကတော့အဲပေါင်းလာမှလည်းအဲထိတာနဲ့ဒီလေးကပါတော့မှာမဟုတ်ဘူးလားပေနာပေကြသွားလို့မှလိုက်ရင်ပေနဲ့တော့မှဒီလေးကပေါင်းနေတာမဟုတ်ဘူးလားအဲ့ဒါလေးမှားရမှာဟိဟိအဲပြောမိတာလေးထပ်ပြောလိုက်ပါဦးမယ်သူပြောမိတာအဲမကြီးကောင်းရဲ့ဖို့ဒီခိုင်းဒါဒုက္ခနာခဏပြောတာဟိဟိသူဒီဒီလေးအဲ့ဒါနဲ့ပြောရမှာ ဘုံကြီးကဦးတည်တဲ့တော့ကုဒီဘေးကမကြည့်ပင်ကြီးမှာကိုကြီးအားစောစောစောစောတက်သွားပြီးဟိုခိုင်းကြီးတစ်ခိုင်းမှာသွားပူအဲ့ဒါဘုံကြီးကမြင်လာခဲ့တာပေးကြကြည့်လာခဲ့ကြည်လာပြီးရှိခိကတော့ကြောင်းမှန်နေတဲ့တပိယကပိတ်ဖြူစင်ပြောရဟုတ်နော်ဟဲ့ပိတ်ဖြူစင်ပြောရပါတယ်ဟဲ့ဘုရားလက်ထက်ဒီမှာတော့သိက္ခာမနဲ့ခတ်တဲ့ပြပါတယ်အဲ့ဒါဟောရပါတယ် အဲ့ဒါကြီးရှိတယ်ဘုံကြီးကခေါ်တာရတယ်ပါကြီးဟုတ်တို့တော့ကိုကြည့်ဘယ်မှာပေါ်တာလိုက်ဆိုတော့သူ့မှာအာဖာသိမှာသူ့ကြောင့်ပေးပါဘူးအဲ့တော့သူလည်းအာဖာမပေးရလေးအောင်နဲ့ညာဘုံကြီးကဘုံကြီးကပေါ်တာလည်းဆောင်ရလေးအောင်နဲ့ညာကျေကျေလေးဆောင်တော်ဘူးမို့ဟေးဟေး ကာပီယာကိုကာပီယာလာလို့ပေါ့ဟောမရှိတဲ့ညီတော်ပေါ့ဒီတခိုင်းတိုင်းတုံးနဲ့ဒါကြီးကခုနကိုင်းရှိတော့ခုနကိုင်းပြာဒီတော့ဒီတော့ခါရှာရှာငါကြီးမရှင်တော့ငွေကြီးကလည်းခတ်မိုးလို့ဖုတ်တော့ဒီပါမမင်းတော့ငွေကြီးကလည်း ခမလို့လို့ဖို့ခမလို့ခမလို့လို့မျက်စိရှင်မမြင်လို့ဟုတ်နော်ဒီပြီးတော့ဖို့ကဘီဘူးလားအပေါ်ဘူးလားအပေါ်ကဘူးနေလားပေါ်ကဘူးနေလားဘီဘူးမဟုတ်ဘူးကိုယ်ကဘူးနေလို့နေတယ်တပေါ်ဟင် ဒီဘူဘိုးနေတာတော်ကနေတက်ပြီးဘူဘိုးနေတာအဲ့တော့ကြီးရဲ့ခုနကိုက်တယ်ကိုနည်းနေပြီကျင်နာကခေါ်တာပြရတာပါကြီးနေပေါင်းပြောတယ်မထင်နိုင်ဘူးခါလာလဲပေါင်းတခါလာလဲပြေမကြီးလေးနဲ့ကိုက်မကြီးတယ်နဲ့ကိုက်ဘူးဘာနဲ့ပါလို့ နဲ့ဘုသူတော်ကခုနှစ်ဖက်အခုဒီဒီကနှကန်းလေးနဲ့တင်ပေါင်းပြီးပဲပင်ပြီးဘယ်နှကန်းဟုတ်ဘုသူတော်နဲ့ဒီဒီတွေဘသူကဘုအမယ်ချင်းဒီဒီအားရပါဗျာဟာဒီဒီအားဟင်အရှင်ဘုရားတရားမှရအားရတွေပုတ်ကြတော့ဒီအားရတွေကကြီးစား ဟင်ကိုကနှစ်ခုနှစ်တိုင်းမမြင်တာတို့ကနှစ်တိုင်းနဲ့လည်းမမြင်တာဟုတ်နော်အဲ့ဒါအကင်းညာမပါတာကိုပြောနေတာဟုတ်နော်မှဆိုတို့မှနေတာမဟုတ်လားတရားထိုင်လေဆိုတရားသိပါလို့ထိုင်နေတာတော့မှန်ပါပဲဟင်ညည်းစရာမရှိပါဘူးဟင်တို့တော့ဘာလို့အကင်းညာပါတာနဲ့ထိုင်မှာမဟုတ်လို့တို့မရတာခုမသားရတာအဲ့ဒါပဲဟင် ဟင်ဟင်ဟိုဘုန်းကြီးတွေကဒါမျိုးပါယောဂီတွေပါမှမှာပါဟင်ပုဂ္ဂလာကဟင်တို့ကတော့ပြောဒီတော့ပြောနေတို့ရောတော့ဥညာလာကြီးတော့ခင်ကြီးပြီမှာပေါ့တရားလေးလားဟင်ဥညာလာကြီးဟိုသင်္ဃာမီတော်ရဲ့ဘာဘကလည်းဝင်လို့ထားဟင်ဒီဝါနေကြီးတော့ယုံကြီးကနောက်တစ်ခါခြုံရတဲ့ကဆော့တော့ တို့အိမ်မှာကိုကိုလိုက်ဆောင်လိုက်ဆောင်ဆိုတော့ကိုကြီးကအာအာဆိုရှိတဲ့ထောင်လိုက်အမေတို့ချိန်ရတော့ကိုရုံတက်သေးလို့အဲ့တော့ဥပမာတော့အေးဒီဝါမီလိုက်ဆောင်လိုက်ဆောင်တော့ကိုကြီးကအိုင်အိုင်ဆိုရှိတဲ့ဖွဲ့အဲ့တော့ဦးမြလာခါထောက်ပြောငါပေါ်တယ်လို့မဟုတ်ပါဘူးဟဲ့နင်တို့ခွေးချင်းမှမဆက်ပလီ ငါစားကြည့်လို့မဟုတ်ပါဘူးဟောမင်းတို့ခွေးချင်းတော့တစ်ချက်ပဲလို့ဆိုကြတယ်ဗျာဟင်ခုလည်းတို့တော့ပုံသားစကားလေးတွေတော့ဒီလိုဟင်ခင်ဗျဒီလိုမျိုးတော့မရှိဘူးလားဟင်ကျုပ်ကခုပုံပြောဦးမြတ်ကရတော့အဲ့လိုပြောတယ် ငါမသားကြပြီပါပြီလားမင်းတို့ကိုယ်ကြီးမှာပျက်ပလူလို့ဟုတ်ကလားလားအခုတို့ဟာရေပင်တို့ဟင်ဟုတ်ဟုတ်လားကိုယ်ကြီးမှာပျက်ပလူလေးကဒီချက်မှာဟုတ်ပုံတော်ရည်ဒီလိုပြောတယ်ဘာမှမချက်ပါတယ်ကွာဘာလို့တို့တို့ကိုယ်ပြောပါလဲဟင် ဖို့ပြတော့ကြည့်အောင်ပါလေကြည့်ပြီးရင်မြင်ဖို့တရားမရအောင်ပါလေဟင်ဖို့တာပြီးမှသာအောင်ပါလေခင်ဗျာဒီဖို့ပြရုံနဲ့ရပြီလေအတိညာတိဖော်လည်းအဲဆောင်းလာပြီးပဲပင်လာပြီးတိလာပြီးပဲဒါငယ်စင်မမြင်တယ်နော်ပင်ရဲ့ပင်ကြသွားတာတွေကပဲလူပြီးတာတွေကပဲလူအကင်းညာပေါင်းမှမြင်နိုင်ပါလေရှင်းပေါင်းနေတာ ကပ်ပေါ်နေတာပါဖောင်းရင်ဖောင်းဖို့ပါပဲပင်ရင်ပင်ရဲ့အတိုင်းဆိုတော့မကြီးတိုင်းနဲ့ဖို့ပါပဲအပြေညာပေါင်းမှမြင်နိုင်လေဟုတ်တော့ဒီအဲ့ဒါမြင်ပြီးမှသူတို့နှစ်ခုကိုတရားခံလုပ်ပြီးတော့ပြစ်ပြီးတော့တည်သားတည်စီပေးရမှာနော်ဟုတ်တော့ဒီဖို့မြင်လုံးနဲ့မရသေးဘူးစားရအောင်မှာဟုတ်ကလားဗျဟင်ဟင် အဖမ်းလည်းကောင်းပါအကန်လည်းကောင်းပါအပါလည်းကောင်းပါဗျာဟုတ်ကလားတို့ပြောတဲ့ဒါတာပြီးကြောင်းရဆိုင်အားဒါကဝရိယစီတပိတ်လို့သုံးပါတယ်သံပပါနောကာယစုလဲကာယရဲ့အပေါင်းအတိုင်းဝေဒနာစုလဲဝေဒနာမြတာဖြစ်တဲ့အတိုင်း စိတ်ရှုရင်လည်းကြံသိမှုတိုင်းကြံရဲ့သဘောတဘာဝတွေရှုရင်လည်းသူ့တဘာဝအတိုင်းဉာဏ်ရတဲ့အပ္ပဖာနာတတိမဝဲဒီအတိလေးထိုးပြီးထွင်းပြီးနည်းနဲ့ပြီးဖို့ရစိုးစားအောင်ဒီသုံးခုကိုခြေခံ၍မိမိတို့အလိုရှိတာတောင်းတအားတော့မဲ့ဖို့နိဗ္ဗာန်တို့ယနေ့နဲ့ဖြာဒီဘဝ ကျေးဇူးပြုနိုင်ကြပါစေ။ဘုရား